ခန်းကြီး36အငယ်1မှ9ထိုတို့သာရဖျားမှားထားတော်မူသည့်အတိုင်းတန်ရှင်းရာဌာန၌အမှုတော်ဆောင်เสียဖို့အမျိုးမျိုးသော အလုတ်ကိုလုတ်တတ်သောဉာဏ်ပညာကိုသာရဖျားပေးသွင်းတော်မူသောပညာရှိအပေါင်းတို့နှင့်တကားဘေဇလီလ အဟောလျဘတို့သည်အလုတ်လုတ်ကြလိမ့်မည်ဟုဣဒေလအမျိုးသားတို့အားဆင့်ဆိုလေ၏ဘေဇလီလ အဟောလျပကို၎င်းသာရဖျားပေးတော်မူသောဉာဏ်တဘောကိုရ၍အလုလုချင်သော စေတနာစိတ်ရှိသောပညာရှိ အပေါင်းတို့ကို၎င်း ခေါ်ပြီးလျင်တန်ရှင်းရာဌာနနှင့် အမှုတော်ထမ်းရန်တစားတို့ကိုလုတ်ကင်စေခြင်းဟာဣဒေလအမျိုးသားတို့ဆောင်ခဲ့သော အလှရှိသမျှကို ထိုသူတို့သည်မောရှေလက်မှ ခံကြ၏ကြီးညိုသော စိတ်နှင့်လှူသော အလှကိုနာနေတိုင်းထ၍ ဆောင်ခဲ့ကြသေး၏ထိုအခါတန်ရှင်းရာဌာနတော်အလုတ်ကို လုတ်ကင်သောပညာရှိအပေါင်းတို့သည်အတီးအတီးမိမိလုပ်ရာမှ မောရှေထံသို့လာ၍ထာဝရဘုရားမှားထားတော်မူသော အလုတ်ပြီးလောက်ယုံ မျှမကပို၍ဆောင်ခဲ့ကြပါပြီဟုကြားပြောလျင်မောရှေကတန်ရှင်းရာဌာနတော်အဖို့လှူခြင်းကအဘယ်ယောက်ျားမိမမျှထမှန်၍မလုစေနှင့်ဟုစီရင်၍ တဒက်လုံး၌ကြော်ညာစေသဖြင့်လူများအလှဆောင်ခြင်းမှုကို စီးတား၏ရခဲ့သောဥစ္စာသည်အလုရှိသမျှကိုပြီးစီးလောက်ယုံမျှမက ပိုလျက်ရှိသည်အငယ်ရှိမှစကူတန်ရှင်းရာဌာနတော်အလုတ်ကိုလုတ်ကင်သော သူတို့တွင်ပညာရှိသောသူသည် ပိတ်ချောပြသောအထည်မောင်းသောအထည်ဤသောအထည်ဖြင့်ပြီးသော ခေရုပင်အယုတ်နှင့်ချဲလေသောပိတ်ချောကလကာဆယ်တဲကိုလှုပ်လေ၏ကလကာသည် အလျား28တောင် အနံ4တောင်ရှိ၍ကလကာချင်းအလျားနံတူ၏ကလကာ9တဲစီတဆက်တီချုပ်လေ၏ကလကာတထဲပြင်ဘက်ကလကာနာချင်းဆက်မီယာ၌ခွင်းများကို ပြသောထဲနှင့်လှုပ်၍အခြားသောကလကာပြင်ဘက်ကလကာနာချင်းဆက်မီယာ၌လည်းထို့အတူလှုပ်လေ၏ ကလကာတထေ၌ခွင်း90ကို၎င်း အခြားသော ကလကာအနာဆက်မိယာ၌ခွင်း90ကို၎င်းလုတ်သည်ဖြင့်ခွင်းချင်းဆိုင်မိကြ၏ရွှေချောင်း90ကိုလည်းလုတ်၍ထိုရွှေချောင်းဖြင့်ကလကာများကို ပူးတွဲသည်ဖြင့်တဲတော်တဆောင်ဒီဖြစ်လေ၏တဲတော်ဖုံးအုပ်ဖို့အခြားသော ကလကာဆက်တထေကိုစိတ်မွေးနှင့်လှုပ်လေ၏ကလကာသည် အလျံအတောင်30အနံ4000ရှိ၍ ကလကဆက်တထေတို့သည်အလျံအနံချင်းတူ၏ကလကငါးတဲ့တဆက်၆ထေတဆက်ဒီချုပ်လေ၏ကလကများဆက်မိရာ၌ပြင်ဘက်ကနေသောကလကတထေအနားမှခွင်း90ကို၎င်းဆက်မိသောအခြားကလကအနားမှခွင်း90ကို၎င်းလှုပ်လေ၏ခြေဝါချောင်း90ကိုလည်းလှုပ်၍အပေါ်တဲတပိုင်းနှင့်တပိုင်းကို ပူးတွဲသဖြင့်တဲတဆောင်ဒီဖြစ်လေ၏ အပေါ်တဲဖုံးအုပ်ဖို့အနီဆိုးသောသူရည်ကို၎င်းထိုသူရည်အပေါ်၌တခါရှတရည်ကို၎င်းလုပ်လေ၏အငယ်20မှ34တဲတော်ကာယံထောင်ထားသောအာကာရှပြင်ပြားတို့ကိုလည်းလုပ်လေ၏ပြင်ပြားသည် အလျားဆယ်တောင်အနံတတောင်ထွာရှိ၏ထိုပြင်ပြားရှိသည်များတို့၌ခြေတော်နှစ်ခုစီတဒန်းဒီရှိစေခြင်းငှာလုပ်လေ၏ တဲတော်တောင်ဘက်၌ကာယံပြင်ပြား20ကိုလုပ်၍ထိုပြင်ပြား20တွင် တပြားတပြားအောက်၌ခြေတော့နှစ်ခုစီဆွတ်เสียဖို့ငွေခြေစွတ်40ကိုလုပ်လေ၏ထိုတူတဲတော်မြောက်ဖက်၌ကာယံပြင်ပြား20ကိုလုပ်၍ထိုပြင်ပြား၌လည်းငွေခြေစွတ်40တပြားနှစ်ခုစီလုပ်လေ၏တဲတော်အနောက်ဖက်၌ကာယံပြင်ပြား6ပြားကို၎င်းတောင်းတစ်ဖက် တစ်ချက်၌ကာယံပြင်ပြားနှစ်ပြားကို၎င်းလှုပ်လေ၏အထက်၌၎င်း အောက်၌၎င်းဂွင်းကိုတက်၍စိစက်လျက်တောင်းနှစ်ခုပြီးလေ၏ပြင်ပြားရှစ်ပြားငွေခြေစွပ်16ခုတပြားနှစ်ခုစီရှိလေ၏တဲတော်၌ကာယသော ပြင်ပြားကိုရှူเสียဖို့အကာရှတာကန့်လန့်ခြင်းတို့ကိုတစ်ဖက်ငါးချောင်းစီလှုပ်လေ၏ တဲတော်နောက်ဖေး၌ကာရသော ပြင်ပြားကို ရှိုစရာဖို့ကန့်လန့်ခြင်းငါးချောင်းကိုလည်းလှုပ်လေ၏အလေကန့်လန့်ခြင်းကိုတောင်းတစ်ဖက်တစ်ချက်၌ဆုံးစေ၏ပြင်ပြားတို့ကို ရွှေနှင့်မွမ်းမံလေ၏ကန့်လန့်ခြင်းရှို့ဖို့ရန်ရွှေခွင်းကိုလည်းလှုပ်၍ကန့်လန့်ခြင်းတို့ကို ရွှေနှင့်မွမ်းမံလေ၏အငယ်35မှ38တဏီက ပြာသောထဲ မောင်းသောအထည်၊ဤသောအထည်ပိတ်ချောဖြင့်ပြီး၍ခေရုပင်အယုတ်နှင့်ချဲလေသော ကလကာတထေကို၎င်းထိုကလကာဘုရွှေချသော အကာရှတာတိုင်လေးတိုင်ကို၎င်းလှုပ်လေ၏ထိုတိုင်တို့သည် ရွှေတဆုနှင့် ပြည့်စုံ၍ငွေခြေဆုလေးခုကိုလည်းတွန်းလေ၏တဲတော်တကားဝ၌ကာယံပြာသောထေမောင်းသောထေနီသောထေပိတ်ချောဖြင့်ပြီး၍ ချေလေသောကလကတထေကို၎င်းထိုကလကဘုတဆုနှင့်ပြည့်စုံသော တိုင်ငါးတိုင်ကို၎င်းလုပ်၍တိုင်ထိတ်နှင့် တိုင်တန်းတို့ကို ရွှေနှင့်မွမ်းမံလေ၏ကြေးဝါခြေစွပ်ငါးခုလည်းရှိ၏